အာသနာတော်နှစ်2565နှစ်ကောဇာတက္ကရီ1383ခုနှစ်ပြာသူလာပြီးကျော်6ရက်2022ခုနှစ်ဇန်နဝါရီလ22ရက်စနေနေ့၌အွန်လိုင်းမှာဟောကြားအပ်သောတရားဒေသနာတော်အမ္ဘပါဠိထေရီမ၏ ပါရမီဘဝနဲ့နောက်ဆုံးနေ့ရက်များအဘပါဠိဆိုတာအဓမ္မထင်ရှားတဲ့ရှုပ်ဆင်းလှပပြီးတော့အဆိုအကကျွမ်းကျင်လိမ္မာတဲ့ဝေသာလီကနာမည်ကြီးအမျိုးသမီးတူဦးပဲ။ သူ့ဘဝဇာလောင်းကလည်းအဝိဓမ္မသားစရာကောင်းတယ်အိန္ဒိယနိုင်ငံမှာအမပါဠိဆိုတဲ့ဝတ္ထုထုတ်ဖူးတယ်လို့ထင်တယ်သေသေးချာချာတော့မမမိဘူးယာဟုလတန်ခိစီဆိုတဲ့စာရေးဆရာပဲရေးသလားမသိဘူးအမပါဠိပမပြေမှာဘာသာပြန်နာလဲတွေ့ဘူးတယ်ပေါ့ စိတ်ဝင်တစားမဖတ်ဘူးတော့နာမည်တွေတော့မမှတ်မိဘူးအဲ့ဒီအမ္ဘာပါဠိဆိုနာမည်ကြီးပဲဗုဒ္ဓဆိုတဲ့ရှုရှင်ရိုက်တဲ့ထဲမှာလည်းပဲအမ္ဘာပါဠိအကြောင်းပါတယ်ပေါ့ထင်ရှားတာပြောရမယ်ဆိုရင်အဲ့ဒီအမ္ဘာပါဠိဟာဝေဒလိပြီမှာအလွန်နာမည်ကြီးတဲ့အမ္ဘာပါဠိနောက်ဆုံးမှာဘိက္ခုနီဘုရားနဲ့ပြိဋိဘံပြုတ်သွားတယ် အဲ့ဒီစာကြောင်းကိုဒီနေ့မှတ်သားကြရအောင်သူကိုယ်တိုင်ပြန်ပြောပြတဲ့အမပါဠိထေရီအပဒါနကျမ်းမှာလာတဲ့အပြင်ပိရိကစာပေမှာ အမပါဠိအကြောင်းနဲ့ပတ်သက်ပြီးတော့ရေးသားထားတာလေးတွေဖြည့်ဆွက်ပြီးတော့အကျဉ်းချုပ်ဟောမှာဖြစ်ပါတယ်သူ့ဘဝသူစပြီးတော့ပြောတာတော့ ယောရန္တိဖုတိတဝေလောဖုတ်တော်နာမမဟာမုနိဝိပဿနာဆောဘုရားမပွင့်ခင်ဝိပဿနာဆောဘုရားရဲ့ရှေ့ကပွင့်တဲ့ဘုရားဖုတ်တာဖုတ်တာဘုရားရှင်လို့ခေါ်တယ်နော်အဲ့ဒီဖုတ်တာအမည်ရှိတဲ့ဘုရားသခင်ကိုရမြတ်ရဲ့ လက်ထက်တော်မှာသူပါရမီဘဝကိုစတင်ခဲ့တာဖြစ်တယ်ဝိပဿနာမြတ်စွာဘုရားတို့က60တကဘာအဲ60တကဘာထဲမှာဖုဒ္ဒမြတ်စွာဘုရားရှင်ပွင့်တော်မူတဲ့အချိန်မှာသူလူလာဖြစ်တယ်အဲလူဖြစ်ုံနဲ့မကဘူးသူကတတ္တဟံပခိဏီအာသိန် အစာရင်ခတ္တိရေကုလေမိမြုပ်မင်းနွယ်မှာမွေးဖွားပြီးတော့ဖုဒ္ဓဖရာရှင်ရဲ့နှမတော်ဖြစ်ခဲ့တာသူသူပါရမီစဘွားကအဗဓမ္မကြီးကျယ်မြင့်မြတ်တယ်လို့ပြောမှာဖုဒ္ဓဖရာရှင်ရဲ့နှမတော်ဖြစ်ခဲ့တယ် တတ္တဓမ္မံသူနေတဝဟံဝိပဒနေနစေတတာဘုရားဖျားရှင်ရဲ့တရားဓမ္မတွေကိုကြားနာပြီးတော့တရားတရားတွေဖြစ်လို့အလွန်ကြီးညိုသရာပွားတဲ့အနေနဲ့မဟာဒါနံတရိတ်တဝနာပဋ္ဌယေရူပတံပရံအဲ့ဒီမှာကြီးညိုသရာဖြစ်ပြီးတဲ့အခါအလူဒါနအကြီးကျယ်လှူဒန်းပြီးတော့ သူဆုတောင်းတာဘာလို့ဆိုရင်ပထယေရူပတံပရာရုပ်အစင်းရဲ့ပြည့်စုံမှုကိုဆုတောင်းခဲ့တာဒါကြောင့်ကုသိုလ်ကောင်းမှုလုပ်ပြီးဆုတောင်းတာသိအရေးကြီးတယ်ပေါ့နော်ဆုတောင်းတာအရေးကြီးတယ်ဒါမို့လို့ဒီကနေ့ခေတ်မှာတော့ဣဒံမေပုံညာနိဗ္ဗာန်တပစ္စယောဟောတုဆိုပြီးနိဗ္ဗာန်မဲ့ဘုန်းကြီးတွေကချပေးကြတာလိုက်ဆိုကြတယ်ဆုတောင်းမှသွားလို့ရှိရင်လည်းဒုက္ခရောက်တတ်တာပေါ့နော် ဩမာရန္တီတို့ဆိုတော့စရောမလိုက်လို့သူများကိုဒုက္ခပေးတယ်ဆိုတော့ခေမကတထေသားတို့ဆိုလဲသူများကိုဒုက္ခပေးတယ်ဆုတောင်းမျိုးတွေတောင်းအခုလဲအမပါဠိကဘာဆုတောင်းလို့ဖះနမရောဖြစ်ပြီးတော့နိဗ္ဗာန်ဆုမတောင်းဘူးသူကဘာဆုတောင်းလို့ဆိုမဟာဒါနတရိတဝနာပထယေရူပတံပရာအလူကြီးပေးပြီးတော့သူဆောင်းဆုတောင်းလိုက်တာဟာ ရုပ်ဆင်းလှပပြည့်စုံမှုတင့်တယ်မှုကိုဆူတောင်းတယ်အဲ့ဒါကဒီလောက်အပြစ်မဟုတ်သေးဘူးပေါ့နော်နောက်တစ်ခါအဲ့လိုဆူတောင်းပြီးတော့ဒါဘဝတစ်ခုပေါ့ဘဝတစ်ခုဆူတောင်းပြီးတော့ဘုရားဖေရလက်ထက်မှာ သူပါရမီဘဝစာပြီးတော့ဒီလိုပဲဆူတောင်းခဲ့တယ်အဲ့ဒါနဲ့ 30တဲ့ကဘာဒီကဘာနေနောက်ပြန်ရေးရောက်တော့30နှစ်တဲ့ကဘာမြောက်တိခီဆိုတဲ့မြတ်စွာဘုရားပွင့်တယ်အဲ့ဒါလည်းသူအမှတ်တရပြန်ပြောပြတယ်ဧကတိန်တိဣတောကပ္ပိဒီကနေ့ကဘာကနေပြန်ကြည့်လိုက်လို့ရှိရင်30တဲ့ကဘာမြောက်မှာတိခီဆိုတဲ့မြတ်စွာဘုရားပွင့်တော်မူတယ်တဲ့ဝိပတ္တိတိခီဝိတ္တကူတိခီဝိတ္တကူဒီနှစ်စုက တကဘာမှာပဲ့နေကဘာတူပွင့်နေဟာဖြစ်တိတ်တာဖះနဲ့ဖုတ်တာတို့ဝိသဘူးဝိပတ္တိတို့ကကဘာတစ်ခုမှာပွင့်နေသဘောရှိအဲ့တော့30ကဘာမြောက်မှာတိခိဖះပွင့်တဲ့အခါဥပ္ပန္နောလောကပိစောတောတိလောကတရဏောစီနောဖះရဲ့ဂုံကျေးဇူးကိုသူထည့်ပြောတာတော့လောကပိစောတာ လောကရဲ့မိရှုတစ်ဆိုင်ကြီးဖြစ်တယ်လောကကိုအလင်းပေးတယ်လို့ဆိုလိုတယ်ဓမ္မအသိဉာဏ်တွေကိုပေးတဲ့တိလောကတရဏောလောကသုံးပါးရဲ့ကိုယ်ဝေရဖြစ်တယ်မြတ်စွာဘုရားတိလောကတရဏသုံးလောကရဲ့ကိုယ်ဝေရမြတ်စွာဘုရားဟာ30နှစ်တကဘာမှာပွင့်တော်မူခဲ့တယ်လို့ပြောတာ အဲ့ဒါနဲ့ပတ်သက်ပြီးဗမာသမိုင်းမှာမှတ်စရာလေးတစ်ခုတတိယလို့ပြောပြဒီဒီလောကမင်္ဂလာဆိုတဲ့စကားလုံးရှိတယ်ဒီမှာတိလောကတရဏသုံးလောကရဲ့ကိုးကွယ်ရာသုံးလောကဆိုတာနော်လောကသုံးပါးဆိုတာ ကာမလောကရူပလောကအရူပလောကတတ္တဝါတွေနဲ့ပြောမှဆိုရင်ကာမဘုံရူပဘုံအရူပဘုံပေါ့အဲ့သုံးလောကရဲ့ကိုးွယ်ရာအပခံကဖရာတစုကတိလောကမင်းလိုက်မင်္ဂလာသုံးလောကရဲ့ဒီချမ်းသာဒုက္ခကိုပေးနိုင်တဲ့မင်္ဂလာရှိတဲ့ဖရာလို့ဒီလိုအဓိပ္ပာယ် ဒီလောကမင်္ဂလာဆိုတဲ့ဖွဲ့ပေးထားတဲ့ဘုရားကိုနောက်ပိုင်းကျတော့ဘာဖြစ်သွားတော့ဆိုထိလို့မင်းလို့ဆိုဘုရားဖြစ်သွားအကနိခေမှာရေးပကံသွားလို့ရှိရင်တွေးလိုက်မယ်ထိလို့မင်းလို့ဘုရားဆိုထိလို့မင်းလို့ကဘလို့ဖြစ်သွားဆိုတော့တမိုင်းကြောင့်တော့ပြောတယ်ဘယ်သူကိုထိနှံလွှဲအပ်ရမလဲလို့ဆိုတဲ့အခါ ထီပြူကိုလည်းကောင်းချပြီးတော့ဘုရင်ကြီးကလည်းပဲအဲထီနန်းလွဲခြင်းနဲ့နှုတ်နှစ်ယောက်ထမရဲ့တေချာတော့မှတ်မိတော့ဘူးအတမိုင်းကအဲ့ဒီဘုရင်ကသူနှစ်သက်တဲ့မင်းသားတူကိုလွှဲဖို့ရလုပ်တဲ့အခါကျတော့ခုနကဘုရင်ကလည်းလူလာတယ်ထီ ငိုက်တဲ့သူ့ဘက်ကို ထီးရိမ့်လို့ရှင်အဲ့ဒီရိမ့်တဲ့ပုဂ္ဂိုလ်ကိုလွှဲမယ်ဆိုပြီးတော့လုပ်ပုံရအဲ့ဒါကြောင့်ထီးကလည်းလိုလားတယ်မင်းကလည်းလိုလားတယ်ဆိုတဲ့ပုံထီးလို့မင်းလို့ဖြစ်တော့အဲ့ဒီပိုင်းကလည်းပဲပကံတပိုင်းနေတဲ့မှာရှိနေပြန်တယ်အဲ့ဒါနဲ့တွဲပြီးတော့ထီးလို့မင်းလို့ဖះဆိုပြီးတော့ခေါ်ကြတာတကယ်ကတော့အစစ်မှန်က အဲ့လိုမဟုတ်ဘူးဖရာရဲ့ဘွဲတော်ကတိလောကမင်္ဂလာအတိလောကမင်္ဂလာကိုရေးတဲ့အခါကျတော့တိလောတိလောမင်လောဖြစ်သွားတယ်ကာကပြောက်ပြီးတော့တိလောမင်လောတိလောမင်လောကနေနောက်ကျတော့ထိလူမင်းလို့ထီအောင်ပြောင်းသွားတယ်အဲ့ဒါလို့နောက်ပိုင်းမှာပညာရှင်တွေကဆိုကြတယ်ပေါ့ဒါသဘာဝကြတယ်ပေါ့နော် တိလောကမင်္ဂလာဆိုတဲ့ပွဲတော်ကိုဖတ်ရင်ဖတ်ရင်ကနေပြီးတော့တိလောကမင်္ဂလာမဟုတ်ဘဲနဲ့ထီလို့မင်းလို့ဖြစ်ပြီးတော့ဒီနန်းတက်တဲ့ဘုရင်ကိုလည်းပဲထီရလည်းလိုလားတယ်သူ့အရင်ဘုရင်ကြီးကလည်းလိုလားတယ်ထီလို့မင်းလို့ဆိုပြီးတော့အဲ့လိုတွေသမိုင်းဖြစ်သွားတယ်ပေါ့နော်သမိုင်းဖြစ်သွားဒါမျိုးက မရှိဘူးမဟုတ်ရှိတယ် စာဖတ်တာကနေပြီးတော့တမိုင်းကြောင်းတွေကပြောင်းလဲသွားတာတွေရှိတတ်တယ်ပေါ့တမိုင်းကြောင်းပြောင်းတာတော့မဟုတ်ဘူးပေါ့လူတွေရဲ့အသည့်ထဲမှာပြောင်းသွားတာထိလို့မင်းလို့ဆိုဖြစ်သွားတယ်တကယ်ကတော့တိလောကမင်္ဂလာလို့ဆိုလို့တယ်ပေါ့အလားတူပဲစကိုင်းမှာအင်ဝခေအင်ဝခေမှာမိုးညင်းဘရင်မိုးညင်းမင်း လမ်းတက်တဲ့အချိန်မှာအဘယခာမဏိရာဇသင်းညာရန်လူကျွဲဆိုတဲ့ညီနောင်၃ယောက်ရှိတယ်ညီနောင်၃ယောက်လုံးဟာတကယ်သူရဲ့ကောင်းနေကြီးပဲအဘယကမဏိကအကိုအကြီးဆုံးအလကရာဇသင်းညာအငယ်ကဆုံးကရန်လူကျွဲလို့ရေးတယ်တခြားနာမည်တော့မတွေ့ဘူးသမိုင်းမှာလို့ရေးတယ် အဲ့ဒီသူတို့သုံးယောက်ဟာဘလောက်သူရတတ္တိကောင်းတယ်လဲလို့ဆိုရင်တတ္တိအကောင်းဆုံးကတော့ရှန်တို့ကျွဲဆိုတဲ့ညီငယ်ကတတ္တိအကောင်းဆုံးပဲတဲ့ပခန်းကြီးကိုသွားပြီးတော့တိုက်တဲ့အခါမှာမြို့ပြင်ကျုံထိတ်ကနေပြီးတော့မြို့ကိုဝန်းရံထားပြီးတော့ကျုံထိတ်မှာထမင်းပွဲမှာညီနောင်သုံးယောက်လက်ဆုံကြပြီးတော့စားတယ် အဲ့ဒီချိန်မှာမြို့တွေကနေပြီးတော့လှန်နဲ့လှမ်းပြီးတော့ပြစ်လိုက်တာသူတို့ထမင်းဘွဲအလဲလာပြီးတော့လှန်ဆိုင်သွားတယ်။အော်မြို့တွေကလှမ်းပြစ်လိုက်တဲ့လှန်ကအဲ့လိုလှမ်းပြစ်လိုက်တဲ့လှန်ကဒုံးဆိုထမင်းဘွဲကိုလာဆိုင်တဲ့အခါအကူကြီးဖြစ်တဲ့ဘုရားကမဏိကဟိုထပြေးတော့မလို့ဟန်ပြက်သွားတယ်ပေါ့လေလှန်ဆိုင်တာကြောက်လန့်ပြီးတော့ထပြေးပြီးတော့မလို့ ဟန်ပြက်သွားတယ်ရာဇသင်းညာကတော့လက်ကိုဖြတ်ခနဲ့ယုပ်လိုက်တယ်ရှံလူကျွဲကတော့ထမင်းသားမပြက်ဘူးတဲ့အဲ့တော့ဘသူတတ္တိကောင်းဆုံးတော့ဆိုညီငို့ညီအငယ်ဆုံးကတတ္တိကောင်းတယ်ပေါ့လှန်ကြီးလာဆိုင်တာတော့ဂရုမဆိုင်ဘူးသူထမင်းစားမြဲစားတယ်လေအဲ့သူတို့အကြောင်းကအဲ့လိုတူစီလေးတွေသမိုင်းမှာပါတယ်ပေါ့အဲ့ဒီထဲမှာ ရာဇသင်းညာဆိုတဲ့ပုဂ္ဂိုလ်ကတိုက်ပွဲပေါင်း30ကျော်အောင်မြင်ခဲ့တယ်တိုက်ပွဲအောင်နိုင်အောင်နိုင်သူတို့ညီကိုတွေကိုဘုရင်ကဆုချတယ်အဲ့ဒီမှာရာဇသင်းညာကတိုက်ပွဲပေါင်း30ကျော်အောင်တော့ဘုရင်ကဆုချတဲ့အခါရွှေရွှေပုံငွေပုံပုံထားပြီးတော့မင်းလက်နဲ့ဆန်းသမျှကျုံအဲ့နဲ့တော့မကျုံအောင်လက်ခုပ်နဲ့ စံသမျှယူဆိုပြီးတော့ရွှေဘုံငွေဘုံတွေကနေပြီးတော့ဆူချတာအဲ့ဒါသူ့လက်ဆန်းတဲ့လောက်ကိုပေးတယ်အဲ့တော့အဲ့ဒီဆူရတဲ့ငွေတွေနဲ့သူကစကိုင်းမဲ့လာပြီးတော့မဟိယင်္ဂနာဆွဲဖျားကိုတဲတာခဏလေးရှိတယ်အဲ့ဒါစကိုင်းတောင်နဲ့ကပ်ရဲ့တောင်ကိုမင်းဝန်တောင်လို့ခေါ်တယ်အဲ့မင်းဝန်တောင်မှာမဟိယင်္ဂနာဖျားတဲထားတာ အဲ့ဒီမဟိယင်္ဂနာတရားဖះကို နောက်ပိုင်းကလူတွေကမရှိရင်ခဏကနေမရှိခဏဖြစ်သွားတယ်ခုနော်ခုနကတိလောက မင်္ဂလာကထိလူမင်းလူ ဖြစ်သွားသလိုမရှိရင်ခဏမဟိယင်ခဏကနေမဟိယင်ခဏကနေမဟိယင်ခဏကနေပြီးတော့မရှိခဏဖြစ်သွားတယ်ဒီကတ်တဲ့အတန်ပြောင်းလဲမှုတွေကြောင့်မို့လို့ဖះပွဲတော်တွေပြောင်းသွားတယ် တကယ်ကတော့မဟိယင်္ဂနာဆိုတဲ့သကလုံးကအစစ်မှန်ပဲ။တမိုင်းထဲမှာလည်းမဟိယင်္ဂနာလို့ပဲရေးတယ်။ဒါပေမဲ့နောက်ပိုင်းအရက်မှာ မရှိခဏမရှိခဏနဲ့ခေါ်ပြီးတော့ထီနာမယ်ကိုဆက်ပြီးတော့သုံးနေကြတယ်။ဘာလဲဘာလို့လို့ဆိုတော့သူတို့ကခုခေတ်လူတွေကဒီတုတိကောင်းတယ်ဆိုတဲ့ပုံမှာဆွဲလန်းတယ်လေ။ မရှိရင်ခဏပဲရှိလာမယ်ဆိုတဲ့အတိပဲတွေးပြီးတော့မရှိရင်ခဏမရှိခဏဆိုတဲ့နာမည်ကိုကြိုက်နေကြစကိုင်းကလူတွေကတော့လောက်ကြီးမကြိုက်ဘူးဘာဆိုမရှိခဏတုတ်တန်ဆိုတာရှိတာတုတ်တန်နဲ့တွဲလိုက်တော့ဒုက္ခရောက်သွားမကြိုက်ကြအဲ့တော့မရှိခဏဆိုတဲ့နာမည်ကဗဟိယင်္ဂနာနေပြောင်းလဲလာတဲ့နာမည်အဲ့ဒီမှာသမိုင်းကြောင်းထဲမှာသိသိချာချာရှိတယ် ဘသူတဲတယ်ဆိုတာလည်းပါတယ်အဲ့တော့မရှိခဏလို့နာမည်ပြောင်းယုံနေမကဘူးဖရာတကာပါ ပြောင်းသွားတာဘာပြောင်းသွားတော့ဆိုဖရာတကာကရာဇသင်းညာအမတ်ကြီးတဲတာဒါကသမိုင်းကြောင်းမှာရှိတယ်သို့တော့အရက်သေးကြတော့ဘလို့ဖြစ်သွားတော့ဆိုမရှိတာခဏပဲငတက်ပြားနဲ့ပေါင်းလိုက်တယ်ငတက်ပြားကပတ်စံကုန်သွားခိုးလိုက် ဖះတက်လိုက်ခိုးလိုက်ဖះတက်လိုက်ဆိုပြီးတော့ငတပြားဖះဖြစ်နေတယ်နောက်ပိုင်းတော့အမသမိုင်းကြောင်းတွေကလည်းရောင်းနေပြောင်းပြန်နေဖြစ်ကုန်တာတွေအများကြီးရှိတယ်နော်မှတ်လွဲကုန်တာတွေဒါကတော့ငတပြားဆိုတာကတုတ်ခွန်သွင်းအင်ဝတီဆိုတုတ်ခွန်သွင်းအင်ဝတီဆို926 မြမသက္ကရိ926တုတ်ခွန်သွင်းအဲ့ဒီပထမဆုံးဘုရင်ကသရိုးမင်းများငတပြားကအဲ့ဒီသရိုးမင်းများလက်ထက်မှာအခုဖျားတဲ့တာကဧဝမင်းဟိုတဲ့မိုးညင်းမိုးညင်းမင်းလက်ထက်ကြမှာတဲ့အဲ့တော့နှစ်80လောက်กว่าတယ်လို့ပြောတယ် တေချာသိတဲ့လူကတွက်ကြည့်ပေါ့ဒါကတော့ဝါစာကမ္မပြောပြတာမွန်ညင်းမင်းလက်ထက်မှာတဲ့တော့ဒီမဟိငနာဖရာငတ်တပြားတဲ့တာမဟုတ်ဘူးဆိုတာထင်ရှားတယ်ပေါ့တခိုးငတ်တပြားတဲ့တာမဟုတ်ဘူးရာဇသိညာမတ်ကြီးတဲ့တယ်ဝါစကောရိတတီကာလို့ခေါ်တဲ့ပါဠိစာပေတစ်ခုမှာဒီမဟိငနာဖရာရဲ့မြောက်ဖက် စနေတောင်းမှာမဟာဝိစိတဝီဆိုတဲ့ဆရာတော်ကြီးကျောင်းထိုင်တဲ့ကျောင်းတိုက်ရှိတယ်အဲကျောင်းဆရာတော်ကြီးကသူအဲ့ဒီမဟိယနာဖရာရဲ့စနေတောင်းမှာနေတဲ့ကျောင်းမှာနေရင်ဒီဝါစကောပရိသတိကကျမ်းကို ရေးပါတယ်လို့ဒီကုံထဲမှာလည်းပါတယ်ဒါပါဠိထောက်ထားတယ်ပေါ့နော်အဲ့ဒီလိုသူ့နာမည်မမှန်ကန်ကမဟိယကနာဖြစ်ပါလေရဲ့တန်းနဲ့ လူတွေကနောက်ပိုင်းကျတော့ဖတ်တဲ့အခါမဟိယင်္ဂနာကနေမရှိဟိကိုရှိနဲ့ဖတ်တယ်တော့ရှမ်းမှာလည်းပဲအဲ့ဒီဟိလို့ရေးရှိရှိဆိုတဲ့ပုံစံကြီးနဲ့ရေးတယ်ရှမ်းစာမှာအဲ့ဒီအနေဖတ်ရင်ကမရှိရင်ခဏကနေမရှိခဏဖြစ်သွားတာမှာတကယ်ကတော့မဟိယင်္ဂနာရှားပဲလဲနဲ့ကားငယ်အပေါ်ကင်းစည်းတတ်နဲ့ မရှိမဟိယင်္ဂနာဆိုတာပြည့်ပြင်းဆိုတဲ့အဓိပ္ပာယ်ရတယ်ပေါ့နော်အဲ့ဒါတွေခုနလဲထီလူမင်းလို့တိရောကမင်္ဂလာကထီလူမင်းလို့ဖြစ်တယ်မဟိယင်္ဂနာက မရှိရင်မရှိခဏဖြစ်သွားတယ်တော့အဲ့ဒါလေးကအခုဒီမှာတိလောကတရဏောဆိုတဲ့အသုံးလေးနဲ့ပတ်သက်ပြီးဒီလိုပြောင်းလဲတာလေးတွေရှိတဲ့အကြောင်းတတိယလို့ပြောပြတာเนาะ အဲ့တော့ခုအမ္ပပါဠိအလောင်းကလည်း30နဲ့တက္ကဝထက်မှာတိခိမြတ်စွာဘုရားပွင့်တယ်အဲ့ဒီမြတ်စွာဘုရားရဲ့ဂုဏ်တွေကိုဖွင့်ဆိုတဲ့အခါမှာလောကပစ္စောတောတိလောကတရဏောစီနောတဲ့လောကရဲ့မိရှုတိုင်းမိရှုတဆောင်ကြီးဖြစ်ပြီးတော့သုံးလောကရဲ့ကိုယ်ွယ်ရဖြစ်တယ်လို့အဲ့ဒီအချိန်မှာတတရဏ တဒါရုဏပုရိရမေပြမေညာကုလတမောအော်လူဆိုတာတရဝပုရုဇဉ်ဆိုတာမှားသွားရတယ်အခုဒီမှာပထမဘုရားဖေရလက်ထက်တုန်းကတော့သူကတရားနာပြီးတော့သူအစင်းလှပဖို့အတွက်ဆုတောင်းခဲ့တာကုသိုလ်ကောင်းမှုလုပ်ပြီးတော့အခုတိခိမြတ်စွာဘုရားပွင့်တဲ့ခေတ်မှာသူကအရုဏဆိုတဲ့မြို့တော်မှာပုံနာမျိုးမှာလာပြီးတော့မွေးဖွားတယ် ရမေပြမေညကုလတံဘောအဲ့ဒီမှာလူဖြစ်ပြီးတော့အဲ့ဒီလူဖြစ်တဲ့အချိန်မှာဘာမှားသွားတော့ဆိုဝိမု ക്ത စိတ်တံကုပိတဘိက္ခုနေအဖိတာပယေဝိမု ക്ത စိတ်တဆိုတာကိလေသာကလွတ်မြောက်တဲ့စိတ်ရှိတယ်ဆိုတာယဟန္တာယဟန္တာမယဟန္တာဖြစ်တဲ့ဘိက္ခုနီမကိုတဲ့စိတ်တူပြီးတော့ကျိန်ဆယ်မိတယ် မကောင်းမှုအကုသိုလ်ဆိုတာအဲ့ဒီမှာဒုက္ခရောက်တတ်တယ်ပေါ့နော်ခုနတုန်းကတော့ရုပ်ဆင်းလာဖို့သူဆူတောင်းတာအဲ့ဒီဆူတောင်းကတော့ပြည့်ပါပဲအခုဒီတစ်ခါကျတော့အကုသိုလ်ဖြစ်သွားပြီဝိမု ക്ത စိတ်တံကုပိတဘေခုနေအပိတမေ စိတ်ဆိုးလို့ယဟန္တာမဖြစ်တဲ့ဘေခုနီမကိုချိန်ဆိုလိုက်တယ်တဲ့ချိန်ဆဲတယ် ချိန်ဆဲတယ်ဆိုတာဆဲတာပါပဲเนาะအဘိဓပိန်ချိန်ဆဲတယ်ချိန်တယ်ဆဲတယ်ဘလို့ဆဲတော့ဆိုဝေတိကဝ အနာစာရာဒီကောင်မဟာပြည့်စုံမလို့ပဲအကျင့်မကောင်းဘူးဘိက္ခုနီမကိုသူစိတ်ဆိုးပြီးတော့ဆဲတာเนาะပြည့်စုံမလို့အကျင့်မကောင်းဘူးဝေတိကဝအနာစာရာစိနသာသနာဒုတိကာ ရာသာသနာတော်ကိုဖျက်ဆီးနေတဲ့အကျင့်မကောင်းတဲ့ပြည့်ရတာမလို့အကျင့်မကောင်းတဲ့ဟာတွေဆိုပြီးတော့ဆဲတာသူဆဲတဲ့စကားလုံးကလည်းကြောက်စရာကြီးနော်ဝေတိကဝအနာစာရာစိနသာသနာဒုတိကာစိနသာသနာဒုတိကာဆိုတာဘုရားသာသနာကိုဖျက်ဆီးနေတာဝေတိကဝအနာစာရာဆိုတာပြည့်ရတာမလို့အကျင့်မကောင်းဘူး ဧဝံအကောသေတဝနာတေနပပေနကမ္မုနာအဲ့တော့ဘေကုဏီမကိုသူယဟနာဖြစ်တဲ့ဘေကုဏီမကိုသွားပြီးတော့စိတ်တူပြီးသွားဆဲတယ်အဲ့ဒါသူလုပ်ခဲ့တဲ့အကုသိုလ်ကအဲ့ဒီမှာသွားတယ်အဲ့လိုကျင့်ဆဲတဲ့အကုသိုလ်ကြောင့်ဒါရုဏနိရိယံကန္တဝအတော်ကိုရက်ဆက်ကြမ်းတမ်းတဲ့ ငရဲကိုသူ ရောက်သွားတယ်တဲ့မဟာဒုက္ခသမပိတာဆင်းရဲဒုက္ခအကြီးကျယ်ခံရတယ်ပေါ့ဒီအကုသိုလ်ကြောင့်မလို့ငရဲရောက်ပြီးတော့ဆင်းရဲဒုက္ခအကြီးကျယ်ခံရတယ်တဲ့အဲ့ဒီကံကုန်လို့လွတ်မြောက်လာတဲ့အခါတတော်စုတာမနုဿေတုဥပပန္နတပတိနိငရဲလွတ်လာတဲ့အခါကျတော့လူပြေရောက်လာတယ်ရောက်လာပြီပဲလို့အကုသိုလ်ကျိုးဆက်ကလိုက်လာတယ် ဥပပန္နတပတ္တိနိမွဲတည်ပြီးတော့ဆင်းရဲရဲ့အသက်မွေးရတဲ့ကံမွဲတဲ့ဘဝဆင်းရဲတဲ့ဘဝရောက်လာတယ်သူဖြစ်တော့လဲဆင်းရဲတဲ့ဘဝရောက်တယ်အဲ့တော့ဘဝတန်တရားဆိုတာကြောက်စရာဒါမို့တန်တရားခီးသွားမှားမလုံးမိစေနဲ့တစ်ချက်မှားလိုက်လို့ရှိရင်ဒုက္ခရောက်သွားနိုင်တယ်ပေါ့အရံသတိထားရတယ်အငရဲလွတ်လာတော့အဲ့ဒါလူပြည့်ရောက်ပြန်တော့လည်းပဲ ဆင်းရဲမွဲတေတဲ့ဘဝမှာ နေရတယ်ဒါရင်လားဆိုတော့အပူစုတွေပါသေးတယ်တသဇာတိသဟတာတိခဏိကတမကာရယေဘဝပေါင်း1000ပြည့်စုံမှာဘဝရောက်ရတယ်အဲ့ဘာကြောင့်ရောက်တာတော့ဆိုတာသူ့ဆူတော်နဲ့အညာပဲလေဘုဒ္ဓဘုရားလက်ထက်တုန်းကပထယေရူပတံပရံရုပ်ဆင်းလှပမှုအတွက် ကုသိုလ်ကောင်းမှုလုပ်ပြီးတော့သူကဆုတောင်းခဲ့တော့ရုပ်ကလေးကချောတယ်နော်ချိန်ဆဲလို့ခုနကသူချိန်ဆဲတာကြောင့်ငရဲကြပြီးငရဲလွတ်တဲ့အခါကံကျွင်းနေအကုသိုလ်ကံတစ်ခုလုပ်တဲ့ဆိုရင်သူကအဆင့်2ဆင့်ရှိတယ်ကုသိုလ်လုပ်ရင်လည်းဟောတယ်အဆင့်3ဆင့်ရှိတယ်ပေါ့ကုသိုလ်လုပ်လို့အဆင့်3ဆင့် အကုသိုလ်လုပ်ရင်လည်းအဆင့်30ပဲပထမဒီဘဝမှာအကျိုးပေးတာဒိဋ္ဌဓမ္မဝေရဏိယအဲ့ဒါပထမအဆင့်ဒီလုတ်ပြီးတဲ့ဘဝမှာပဲဒုက္ခရောက်တယ်ဒါဒိဋ္ဌဓမ္မဝေရဏိယကံတစ်ဆင့်နောက်တတမေဇောလို့ခေါ်တဲ့ဥပပိစ္ဆဝေရဏိယကံဒီဘဝကသိလို့ရှိရင်နောက်ဘဝမှာအကျိုးပေးတာ အဲ့တော့သူဘိက္ခုနီမကိုချိန်ဆဲလိုက်တဲ့ဘဝကသိတဲ့အခါကျတော့ငရဲရောက်သွားတာဥပပိစ္ဆဝေရဏိယကံနဲ့ရောက်သွားတာဒုတိယဆင့်ကံနဲ့ရောက်သွားတာအဲ့ဒီကနေပြီးတော့အပရာပရိယဝေရဏိယကံဆိုတာတွေအလဲ၅တော့ရှိတယ်အဲ့ဒါတွေကလည်းလိုက်ပြီးဒုက္ခပေးတာပရိသန်နေကျိုးကိုတစ်ခါပေးပြီးပိုးတိကျိုးတွေလိုက်ပြီးတော့အကျိုးပေးပြန်တယ်ပေါ့ ဒါကြောင့်မို့သူချိန်ဆတဲ့အတိုင်းပဲဒါကြောင့်မို့လို့အကုသိုလ်တို့ကုသိုလ်အကုသိုလ်တို့ဆိုတာမတန်ကြောက်စရာကောင်းတယ်ကိုပြောတဲ့အရာဒီကိုစီရောက်လာပြည်ရဇမတွေလို့ဒီကောင်မပြည်ရဇမတွေလို့အကျင့်ရုပ်တယ်ဆိုတာပြောလိုက်တာ သူအဲ့ဒီဘဝရောက်သွားတာပဲသူပြောတဲ့စကားတိုင်းသူ့မှာတော့ဖြစ်တယ်ဒါကံကြမ္မာရဲ့အကျိုးပေးမှုပဲ တသဇာတိသဟတာတိဘဝပေါင်း1000နဲ့ခဏိကတ္တမကရေပြည့်စုံမဘဝရောက်တယ်တမ္မာပပနမုတ်စိတ်တံဗုဒ္ဓဝါဒုဋ္ဌဝိတယထာဆိုရတဲ့အစိတ်ကိုစားမိတယ်လို့ဆိုရတဲ့အစိတ်ကိုစားတဲ့ပုဂ္ဂိုလ်ဟာသိခြင်းတရားကမလွတ်နိုင်တယ်လို့ပဲတဲ့အဲ့ဒီအကုသိုလ်ကသူမလွတ်နိုင်ဘူးတဲ့တခါမှားခဲ့တာ ဝါပေါင်းများစွာခံရတယ်အဲ့တော့ကုသိုလ်ကောင်းမှုကလည်းတစ်ခါလုပ်ရင်အများကြီးခံစားရတယ်အကုသိုလ်ကလည်းတစ်ခါလုပ်ပြီမဲ့လို့အများကြီးခံစားရတယ်ဘာလို့လို့ဆိုစေရနာဇောတွေကစေရနာဇောတစ်ခုကပဋိသန္ဓေကျိုးပေးနိုင်တာကုသိုလ်ကြတော့ရှင်းပြလို့လွယ်တယ်ဘယ်လိုရှင်းမလို့ကိုကတရားစိတ်လေးဒီဇိုင်း တဆေးစိုက်လိုက်လို့ရှိရင်အဲ့ဒီတရေပင်ကတရေဆေးကပေါက်လာတဲ့တရေပင်ကတပင်နဲ့ပေါက်တာဖြစ်ပြီမဲ့လို့အသီးတွေကြတော့အများကြီးရတယ်ပေါ့တော့ကုသိုလ်ကောင်းမှုကလည်းဒီလိုပဲကိုလှုပ်တာတစ်ခါဆိုပဲအများကြီးရတယ်အဲ့ဒီလိုပဲအလားတူပဲအကုသိုလ်ကကိုလှုပ်လိုက်တာတစ်ခါပဲအစိတ်ပင်ကိုတစ်ခါစိုက်လိုက်လို့ရှင်အဲ့ဒီအစိတ်ပင်ကအစိတ်သီးတွေကတော့နှစ်စင်သီးနေမှာပဲ မကောင်းမှုကောင်းဆိုလုပ်တဲ့ပုဂ္ဂိုလ်တွေကလည်းအဲ့တိုင်းပဲမကောင်းတဲ့အကျိုးတွေကဆက်ဆက်ပြီးတော့ခံနေရတယ်စိတ်လေးတကောင်လဲလီးတမ်းပြီးလို့စိတ်မွေးနဲ့အမျှလဲပြတ်ပြီးတော့တေးရတယ်ဆိုတာတွေရှိတယ်လေဒါအကျိန်မောင်းမြောင်များစွာလို့ဆိုလိုတာကောစိတ်ပွေးကိုဘယ်သူမှသွားရည်တွေ့ထားတာမှမဟုတ်တာစိတ်ပွေးနဲ့အမျှဆိုတာစိတ်တကောင်မှအမွှေးပေါင်းဘယ်လောက်ရှိတုန်းလို့ဘယ်သူသွားတွေ့လို့ရမလဲနော် ကျိန်မောင်းမြောင်များစွာခံရတဲ့ဆိုတဲ့အဓိပ္ပာယ်ပြတာအခုလေတခါတည်းဆဲလိုက်တာငရဲကိုခံရတယ်ငရဲလွတ်လာတဲ့အခါမှာလည်းပဲအကျိုးဆက်အနေနဲ့ပြည်စံမဘဝဘဝပေါင်း1000ပြည်စံမရွယ်ဖြစ်တယ်အဲ့ဒီအကုသိုလ်ကသူကဘဝ1000ထီအောင်သူ မလွတ်ခဲ့ဘူးတဲ့စိတ်စားမိတဲ့ပုဂ္ဂိုလ်ဟာ စိတ်ရဲ့တန်ကိုခံရသလိုပဲသူပြန်ပြောပြတာနော်အဲ့လိုဘဝမှာကျင်လည်ပြီးတော့ဗြဟ္မစရိယမတ်တိဝိတ္တံကတ္တဝေစိနာသာသနေဗရကဘာရောက်လာတဲ့အခါကျတော့ကတ္တဝမြတ်စွာဘုရားပွင့်တယ်အဲ့ဒီကတ္တဝမြတ်စွာဘုရားပွင့်တဲ့အချိန်မှလည်းပဲသူကဘာဖြစ်တော့တေနာကမ္မဝိပါကိဏအစာရင်တိတတိပုရိ အဲ့တုန်းကတော့သူနတ်ပြည်ရောက်သွားတယ်ကရောဘုရားပွင့်တဲ့အချိန်မှာတော့သူကနတ်ပြည်ရောက်နေတယ်နောက်ဆုံးသူ့ရဲ့ပါရမီဘဝနောက်ဆုံးအချိန်ရောက်လာတဲ့အခါပစ္စည်းမေဘဝေတံပတ်တိအဟောတိဩပပါတိကအမ္ဘသခန္တရေသာတံအမ္ဘပါဠိတိတေနဟံနောက်ဆုံးဘဝမှာကျတော့သူက အမေမရှိအဖေမရှိတဲ့ဘဝမျိုးဒီဟာတော့ဆူတောင်းတော်ရှိကောင်းရှိနိုင်တယ်သူကတရက်ပင်ရဲ့ခွာချားမှာမွေးဖွားလာခဲ့တယ်ဘယ်နည်းနဲ့မွေးဖွားတာတော့ဆိုဩပပတိက ဥပပပတိတန်နေအနေနဲ့မွေးဖွားတာတဲ့အဲ့တော့တရဝရီဆိုတာမွေးဖွားပုံ၄မျိုးရှိတာကို အန္တဇဆိုတဲ့သရဝမျိုးကဥကနေမွေးတာဆလာဘူးဇဆိုတဲ့သရဝမျိုးကမိခင်ရဲ့တအိမ်ကမွေးတာတန်တေတဇဆိုတဲ့သရဝမျိုးကအဆုတ်တ်ကိုကြည့်ပြီးတော့မွေးအဆုတ်တ်ကိုမိပြီးတော့မွေးတာဩပပါတိကဆိုတဲ့မွေးဖို့မွေးနေရတော့ဘွားကနေမိုးပေါ်ကျတယ်လို့ဘွားကနေပေါ်လာပြီးတော့မွေးတာ အဲ့လိုဆိုတယ်နော်အဲ့တော့လူတွေမှာလည်းပဲခဏခေတ်မှာလူတွေမွေးတာတမျိုးတည်းပဲရှိတယ်ဗျာအများစုကတမျိုးတည်းပဲဘာလို့ဆိုရင်ဆလာဘူးဇလို့မိခင်ရဲ့သားအိမ်ထဲမှာသတိတီးပြီးတော့မွေးကြတာဒါလူတွေရဲ့မွေးတာသို့တော့လူတွေကမွေးနှီး၄မျိုးနှုံးနဲ့မွေးနိုင်တယ်တဲ့၄မျိုးလုံးနဲ့မွေးတာရှိတယ်တဲ့ အန္တဇဆိုတဲ့ဥကမွေးတာရှိတယ်ဇလာဘူးဇတာရင်ကမွေးတာဒါအများစုတန်သေးရဇဆိုတဲ့ကိုဆွဲပြီးတော့မွေးတာရှိတယ်ဩပပတိကဘွားကနေပေါ်ပြီးမွေးတာရှိတယ်လူကလည်းပဲအဲ့ဒီနီးလေးမျိုးနဲ့မွေးနေတယ်များသောအားဖြင့်ကပိုက်ဥကလူတွေဟာဘွားကနေပေါ်လာတဲ့အမေမရှိ အမေမပါအဖေမပါ ကောင်းကင်ဘုံကနေကြလာတယ်လို့ဘွားကနေပေါ်လာတဲ့ဥပပပဋိသန္ဓေနဲ့မွေးလာကြတာကဘာဥကလူတွေဟာအဲ့ဒီကဘာဥကလူတွေမွေးတယ်လို့ပဲဒီအမပါဠိကလည်းပဲဘွားကနေတရေပင်တိခဲကြမှာရောက်လာတယ်လို့ဆိုလိုတယ်သူ့ရဲ့ဒီဘဝဟာတိခဲကြဆိုတော့တစ်ပင်ပေါ်လဲဟုတ်ချမှာဟုတ်မယ်ပေါ့ တရက်ပင်အောက်မှာသူရုတ်တရက်မွေးဖွားလာတာပေါ်လာတဲ့ဟာလည်းဖြစ်နိုင်တယ်ပေါ့တဆေတွေတရက်တွေမွေးသလိုနေမှာပေါ့ပွားကနေပေါ်လာတယ်တဆေသေးကလည်းပဲတချို့ကအမေဖေရှိတယ်သူကအမေဖေမရှိဘဲနဲ့ရုတ်တရက်တရက်ပင်အောက်မှာမွေးတယ်ပေါ့ဒီမှာတော့အမ္ဘသခံတရေစာတာဆိုတာတိခက်တည်းရဲ့အကြာဆိုတာ အဘောသိခက်တွေအုံမိုးနေတဲ့တရက်ပင်ရိပ်မှမွေးတာလည်းဖြစ်နိုင်တယ်ပေါ့နော်တရက်ပင်မှမွေးတာဖြစ်တယ်မြန်မာပြည်ပကံခေကဝေလူဝတီဆိုတာကြတော့ဝါကြုံတဲ့ကမွေးတယ်လို့ဆိုတယ်ဝေလူဝတီဆိုတာအဲ့ဇာလန်လည်းရှိတယ်အဲ့တော့လူတွေကမွေးဖွားနည်း၄မျိုးလုံးနဲ့မွေးဖွားလို့ရတယ်တဲ့ နံပါတ်1ကဥကမွေဖွားတဲ့လူသားလည်းရှိတယ်တော့ဒါတော့ရှားတယ်စာပေထဲမှာဥကမွေတဲ့လူသားဘယ်သူလဲလို့ဆိုကွန်တက်ပုဒ္ဒဆိုရယ်ညီနောင်နှစ်ယောက်ရှိတယ်အဲ့ဒီညီနောင်နှစ်ဦးဟာ နောက်ပိုင်းမှာယဟနာဖြစ်သွားတယ်အဲ့ညီနောင်နှစ်ဦးကကိန်းရဥကနေပြီးတော့လူလာဖြစ်တယ် အဲ့တော့ဗမာဖျားသမိုင်းတွေဘာတွေပါလဲပဲငကားဥကနေလူဖြစ်တာတွေရှိတယ်လေအဲ့တော့ဥကမွေးတာကြက်တွေငှက်တွေဥကမွေးသလိုပဲဂိနေယဥကနေပြီးတော့လူသားလေးတွေမွေးလာတယ်အဲ့ဒါကွန်တပုတ္တဆိုတာဥကမွေးတာတဲ့အဲ့နှုတ်ရှိတယ်ဆလာဘူးဇာဆိုရဲတိုင်းကမွေးတာတော့ပြည့်နေတာပါပဲ သက်တည်ပြเสียတော့မလို့လူတိုင်းလူတိုင်းကဒါမိဘရဲ့တည်ရင်ကနေမွေးလာကြတာအမိဘရဲ့တည်ရင်ကမွေးရတော့ခနေ့ခေတ်ကျတော့ဖန်ပြွန်လူသားဆိုပြီးဖန်ပြွန်ကမွေးရလည်းရှိတယ်နော်ဖန်ပြွန်လူသားဆိုဖန်ပြွန်ထဲမှာစပန်းနဲ့ open ထည့်ပြီးတော့မွေးတာကလုံးဆိုတာတွေလို့လောက်တာမျိုးတွေ ဖမ်းမြန်လူသားဆိုတာလည်းရှိလာတယ်အဲ့ဒါတော့မာတော့ဆလာပုဇပုံစံပါပဲဆလာပုဇပုံစံအဲ့တော့အန္တဇာဆလာပုဇနောက်တစ်ခုကတန်သေးတစားဆိုတာတော့ဘသူတွေတော့ဆိုပရမဂျဝန်နဲ့မွေးတဲ့ပဒုမထေဝီနောက်ဂျပန်နဲ့မှမွေးတဲ့ပောက္ခရတတိပုံနာသူတို့ကအမေဖေရှိတာမဟုတ်ဘူးဂျပန်နဲ့မှ သရေတီးပြီးတော့မွေးလို့တန်သေးရစလို့ခေါ်တယ်သူတို့ကြတော့တန်သေးရစတတဝါဩပပတိကကတော့ခွာဥကာလမှာအများဆုံးမွေးတယ်ဖယ်ရောက်လာမှမသိဘူးချက်ချင်းအရွယ်နဲ့ပေါ်လာခဲ့တာပေါ့အခုအမပါဠိကဒါဩပပါတိကလို့ပြောတယ်သူကိုယ်တိုင်ပြောပြတာနော်ပစ္စည်းမေဘဝေတံပတ်တေ အဟောသိဩပပါတိကာတဲ့နောက်ဆုံးဘဝရောက်တဲ့အခါမှာတဲ့သူဟာရှုတရဲ့ဘွားကနေပေါ်လာတဲ့မွေဖွားနီးနဲ့အမတ်တခန္တရိစာတာတော့သေပင်ရိပ်အောက်မှာသေပင်ငိုရောက်လာတဲ့အခါကျတော့အမ္ပပါဠိတိတေနဟံဒါကြောင့်မို့သူ့ကိုအမ္ပပါဠိအမ္ပပါဠိအဓိပ္ပာယ်ကသေပင်ဆောင်လို့အဓိပ္ပာယ်ရတယ် ဒီကလေးမလေးကသဲပင်အောင်မွေးတာဆိုတော့ဟဲ့သဲပင်ဆောင်လေးလို့ခေါ်ကြတာအနေပြီးအမပါဠိခေါ်လာတာပေါ့နော်သဲပင်ဆောင်ဆိုတဲ့အဓိပ္ပာယ်သူကဩဘပါတိကပြိတ္တရိနဲ့နေတာတဲ့အဲ့တော့သူလူဖြစ်လာတဲ့အခါကျတော့ဘုဒ္ဓဗျာလက်တဲ့တုန်းကသူကဆူတောင်းခဲ့တာရုပ်ချောဖို့လှဖို့ ဖះစီမှာဆူတောင်းတယ်ဆိုဆူတောင်းတာပြည့်တယ်ဆူတောင်းပြည့်ဖို့ဆိုတာဘာတွေလိုအပ်တုံဆိုရင်တတ္တတရားလိုအပ်တယ်သီလလိုအပ်တယ်တတ္တသီလတုဒ္ဒဆိုတဲ့ဈာမြင့်ဘောတုဒ္ဒလိုအပ်တယ်စာကဆိုတဲ့စွန့်ကြဲမှုလူရမ်းမှုလိုအပ်တယ်ပညာဆိုတဲ့အသိပညာလိုအပ်တယ်အဲ့ဒီတတ္တသီလတုဒ္ဒစာကပညာ ဒီ၅ခုနဲ့ပြည့်စုံပြီးတော့ဆူတောင်းလို့ရှိရင်အဲ့ဒီဆူတောင်းပြည့်တယ်ခဏိခေမှာတော့အဲ့ဒီအင်္ဂါရက်တွေပေါ်မှာတရတိလသုဒ္ဓဆာကပညာရှိလို့ဆူတောင်းပြည့်တယ်လို့သိပြီးမပြောကြပါနဲ့ဆူတောင်းပြည့်ဖရာသွားဆူတောင်းလို့ဆူတောင်းပြည့်တယ်ဆိုတော့အဆူတောင်းပြည့်ဖရာကလည်းဖရာတိုင်းမဟုတ်ဘူး လူတွေကသတ်မှတ်ထားတာဒီဖရာဆူတော်ပြည့်ဆိုအဲဆူတော်ပြည့်ဖရာသွားဆူတော်မှာဆူတော်ပြည့်တယ်လို့ဖြစ်လာတယ်ဒါကတော့မမှန်ကန်မှုပေါ့နော်လူတွေရဲ့ဆွဲလန့်မှုပဲဖရာတော့တူတူပဲကိုယ်ရင်ထဲမှာတတ္တာသီလသုတ္တဆာကပညာရှိပြီးတော့ခုနလူမှုတမ်းမှုတစ်ခုကုသိုလ်လုပ်ပြီးတော့ဆူတောင်းလို့ရှိရင်ဆူတောင်းပြည့်တယ်လို့ဆိုဆိုအဲဆူတောင်းရင်ရတယ် ဆုမတောင်းရင်တော့ကုသကံကတော့ကောင်းကျိုးတော့ပေးမှာပဲဒါပေမဲ့ကိုလိုချင်တာရမှာမဟုတ်ဘူးကိုလိုချင်တာရှိရင်တောင်းဖို့ဆုဆိုတာတောင်းရမယ်လို့ပြောတာမြဲအောင်လို့ဆူတောင်းတဲ့အခါမှာမဟုတ်တဲ့ဆူတောင်းမိရင်လည်းပဲကိုယ်ပြန်ဒုက္ခပေးတယ်သူများတွေကိုဒုက္ခပေးတယ်အခုလဲအမပါဠိဟာဒီဖြင့်ပါရမီရှင်တွေကဆူတောင်းတာနောက်ဘုရားလက်ထက်ကြတော့ ညာအရာထက်မြက်တဲ့ပုဂ္ဂိုလ်ဖြစ်ပါရစေတကောဣရိပတ်အရာမှာထက်မြက်တဲ့ပုဂ္ဂိုလ်ဖြစ်ပါရစေအကျင့်သိက္ခာဘက်မှာထက်မြက်တဲ့ပုဂ္ဂိုလ်ဖြစ်ပါရစေလူစုတောင်းတာသူကတော့အဲ့လိုမဟုတ်ဖြစ်လျာဘဝမှာချုံမောလှပပါစေဆိုတော့အဲ့ဒီစုကရနေတာပဲသူကရမှာပဲเนาะအဲ့တော့ဥပပတ္တိကဆိုတာသူကတော့အမေလည်းရှိတာမဟုတ်ဘူးအဖေလည်းရှိတာမဟုတ်ဘူးတစ်ပင်အောင်မှဘွားကနေပေါ်လာတဲ့ခါ အမေနဲ့တူတယ်လို့လည်းပြောစရာမရှိဘူးဖေနဲ့တူစရာပြောအဲ့တော့သူ့ယုံစင်းကနတ်သမီးလို့ဖြစ်နေတာပေါ့အမေမိဘဝနဲ့ဝင်စားတယ်ဆိုလို့ရှိရင်တော့ဝင်နေဆိုရင်တော့မိဘနဲ့နည်းနည်းတော့တူတာမျိုးတွေရှိလာတယ်အဲ့တော့သူကတော့အဲ့လိုတူစရာကိုမရှိဘူးသူလေသူ့ဘဝကိုသူအဲ့ဒါလောက်ပဲပြောထားတယ် ဒီဒီဘောရမဘုရားလက်ထက်မှာသူအဲ့လောက်ပဲပြောတာဒါပေမဲ့လို့မဟာဝဲကပါဠိချိလိုက်လို့ရှိရင်အမပါဠိဝတ္ထုဆိုတာအကျဉ်းရေးထားတာရှိတယ်ဒါအသက်ရွယ်ကြီးတဲ့နောက်ရေးတဲ့သဘောရှိတယ်သူကဝေဒာလိပြည်သူ ဝေဒာလိပြည်မှာမွေးတော့ဝေဒာလိပြည်သူ ဖြစ်တယ်ပေါ့ဝေဒာလိပြည်ဆိုတာအခုခေတ်ပါလီမန်မင်းပါတွေလို့ 9900ယောက်သောမင်းတွေဖွဲ့လိုက်အုပ်စိုးတဲ့နိုင်ငံဖြစ်တယ်။ oligarchy system လို့ခေါ်တယ်။ဧကရေဘရင်တူတဲ့အာဏာရှင်မဟုတ်ဘူး။ဖွဲ့လိုက်အုပ်စိုးတာအလှည့်ကျဥက္ကဋ္ဌလောက်မှာပေါ့။အဲ့မှာ9900 9ယောက်သောမင်းတွေအုပ်စိုးတော့ဝေသာလီပြည်ကြီးကဒါအစီကားတယ်။နော်အဲ့မင်းတွေမင်းတွေကအကုန်လုံးသူတို့ကသူတို့ သူတို့စန္နန်တော်တွေသူတို့ဥယျာဉ်တွေဆိုတော့သူတို့တွေမဲ့သူတို့ခြံရံနေနဲ့သူတို့စစ်တပ်နဲ့အဲ့လိုနေကြတာဆို9900 900စဉ်းစားတာချီတော့အများကြီးပဲအဲသူတို့နဲ့တွေမဲ့မြို့ကပြည့်နေမှာဝေသာလီမြို့တော်ဆိုတာလွန်စီကားလာတယ်တတိုင်းသုံးနဲ့ခတ်ချဲ့ပြီးတော့ထွင်ပြီးတော့ခတ်ရတယ်ပထမမြို့ရိုးဒုတိယမြို့ရိုးတတိယပထမမြို့တိုင်းဒုတိယမြို့တိုင်းတတိယမြို့တိုင်း သုံးချိန်တိုင်အောင်ချက်ရလို့သူဝေသာလီလို့ခေါ်တာအဲ့လိုဝေသာလီပြီးမှအမပါဠိဟာအမပါဠိဟာသူ့ရဲ့မကောင်းမှု အကုသိုလ်နှုတ်ပြစ်ကြောင့်ဖေကုဏီမသွားပြီးတော့ပြည့်စုံမှလို့အကျင့်ပြမတွေသာသနာပြမတွေလို့သွားပြောလိုက်တာပြောလိုက်တဲ့စကားကြောင့် သူဟာဥပပပဋိသန္ဓေဖြစ်ပြီးမိဖုရားဖြစ်ရမယ့်အစားမိဖုရားမဖြစ်ဘဲနဲ့ပါပြည်တစားမှာဖြစ်တယ်သူယုံနဲ့ဆိုရင် तू ကမိဖုရားဖြစ်နိုင်တယ်ပေါ့နော်မိဖုရားမဖြစ်ဘူး तू ကပြည်တစားမှာဖြစ်သွားတယ်ဝိသလိပြည်မှာအဲ့တော့ဘဝဆိုတာလဲကြောက်เสียမတတ်မှကောင်းတယ်အဲ့တော့ဝေသာလီပြည်ကြီးကခစ်တဲ့အနေနဲ့တိုးတက်စီကားလာတာ တိုးတက်စီကားလာတာဝေသာလီရဲ့ဒိတ်ဆွေတို့ရဲ့ဝေသာလီကုံတရင်ကဘယ်ထိအောင်ရောက်လာတော့ဆိုရာဇဂျိုကပိမိတာရတို့နားထိအောင်ရောက်လာဟာဝေသာလီမျိုးကဒါစီကားတာဒါတိုးတက်တာပဲရာဇဂျိုမျိုးကြီးကမတိုးတက်ဘူးမစီကားဘူးပြောစရာကောင်းတာဝေသာလီကမှပြောစရာကောင်းတယ်ဆိုတာအဲ့လို လူဆိုတာနှိုင်းရှင်စရာဖြစ်လာတာပေါ့နော်။ဟောပြေတော်ပြောကြတယ်မဟုတ်လားစင်ကာပူလိုတို့ပါတို့အဲ့လိုပြောစရာပြောတာလို့ပဲ။အဝေသာရိယဒါတို့တက်တာတို့ရစကြဝမတို့တက်ဘူး။ဆိုပြီးပြောကြတဲ့အခါမှာဝေသာလီကဘာဖြစ်လို့စီကားပြီးဝေသာလီတွေကသွားရလာတဲ့လူတွေအယောင်းဝယ်တွေဘာလို့ကောင်းတာတော့ဆိုရင်အဲ့ဒီမှာအမပါဠိချောင်းဆိုပြီးတော့ပြောတဲ့လူရှိတယ်ဝေသာလီစီကားမှာပေါ့တိုးတက်မှာပေါ့ အမပါဠိလို့ရုပ်ချောတဲ့ပြည့်စုံမှာရှိနေတာကိုအဲ့တော့အမပါဠိဆိုတာပြည့်စုံမှာဆိုတာသူဟိုလိုအပေါ်စားမဟုတ်ဘူးအဲ့ဒီခေတ်ကသူခြေသမတ်ထားပြီးတော့တထေးတွေတို့မင်းစိုးရသားတွေတို့မှသူ့ရဲ့ပြုစုမှုကိုခံလို့ရတယ်ကြံတဲ့လူတွေရနော်သူကပြည့်စုံလို့ ပြည်တန်းစာဆိုတဲ့နာမည်နဲ့သူတို့အတုံးကတော့ဂဏိကလို့ခေါ်တယ်ဂဏိကဆိုတာပုံဆိုင်ပေါ့သူသူကထတိတနန်းနေတာအဲ့ဒီမှာသူ့ရဲ့ရှံရွေတော်တွေသူ့ရဲ့အိမ်လုံးကြုံရေးတွေသူကတကယ်တထေးတထေးလို့နေတာဒါပေမဲ့သူကအိမ်တော်မပြုတ်အိမ်တော်မပြုတ်သူကဘာလို့သူ ဖြေပြောပေးတယ်ဘာတွေဖြေပြောပေးတာတော့ဆိုရင်သူကအဆိုကောင်းတယ်အတီးကောင်းတယ်သချင်းဆိုပေးတယ်ခုခေတ်တော့ဘာနဲ့နိုင်ရှည်ရမယ်တော့မသိဘူးပေါ့နော်အခုဘာနဲ့နိုင်ရှည်ရမယ်တော့မသိပါဘူး KTV တွေဘာတွေနဲ့ပြောရမလားတော့မသိပါဘူးနော်အဲ့လိုအဲ့မျိုးတွေပေါ့ဆိုကောင်းတယ်သချင်းဆိုတယ်ကတယ် တွေ့ကားကြတယ်ရှိခေကလေးရှိတာပါဒါတွေကမဆမ်းပါဘူးเนาะအဲ့ဒီလိုဝေသလီကဒီအမ္မပါဠိနဲ့လာလာပြီးတော့တွဲကားကြတာတို့သချင်းဆိုတာနားထောင်တာတို့တော့ပတ်စံပေးရတယ်နေဆုံး900ပေးရတယ်အဲ့ဒီခေက900ပေးရတယ်ဝေသလီဝင်းကြီးကမသေးဘူးသူက သူကသချင်းဆိုပြတယ်အဆိုးအက အတိမဟုတ်အလွန်ကျွမ်းကျင်တယ်အဲကြောင့်သူသချင်းဆိုတာနားထောင်ခြင်းနဲ့အိမ်လာပြီးတော့သူကြွေးတာမွေးတာစားခြင်းနဲ့ဆိုလို့ရှိရင်တော့ပေးမွေးသူကပြဿနာနဲ့ချမ်းသာတယ်ပေါ့နော်ပြဿနာနဲ့ချမ်းသာလို့ဝေဒတိမျိုးထဲမှာသူကအဘဝနာဆိုတဲ့တရချံကြီးကလည်းပိုင်ထားသေးတယ် သူ့နာမည်နဲ့လိုက်ပဲသူကလည်းတရားချမ်းကြီးတခုပိုင်းထားတယ်အဲ့လိုချမ်းသာတယ်သူကဘယ်မှာချမ်းသာတယ်နာမည်ကြီးတယ်ဗိမိတာရကြီးကိုလို့ပြောတော့ဗိမိတာရအားကြလို့ဝေသာလီကိုအားကြအတုယူပြီးတော့ဝေသာလီရာဇဂျုံမြို့မှာတာလဝတီဆိုတဲ့အမျိုးသမီးတယောက်အဆိုကကောင်းတဲ့အမျိုးသမီးတယောက်ကို KTV ဖွင့်ပေးထားလိုက်တယ်ပေါ့လေအဲ့လိုပဲပြောတာကောင်းပါအဲ့တော့ရာဇဂျမျိုးလည်းစီကားလာတယ်တာလဝတီအဲ့တော့တာလဝတီကပထမဘသူမွေးတော့ဆိုတာလဝတီမွေးတာစီဝကဆိုတယ်တမားတော်ဖြစ်မဲ့စီဝကအဲ့ဒါတာလဝတီရဲ့သားပဲဟောတော့ယောက်ျားလေးမွေးလို့ရှင်တော့အပြင်မဲ့ဆွန့်ပစ်ခံရမှာပဲ ခုခေတ်လိုအမိုက်ပုံနဲ့တော့မဟုတ်ပါဘူးတင့်တော်တဲ့နေရာအပြင်စွန့်ထားတယ်တွေ့တဲ့လူကကောက်ယူမွေးစားသွားတာအဲ့တော့စီဝကလေးစွန့်လိုက်တဲ့အချိန်မှာနန်းတော်ပြင်မဲ့လမ်းလျှောက်ထွက်လာတဲ့ဖေမိသာရရဲ့သားကြီးအဇာတသက်နဲ့မတူဘူးပေါ့လေသားကြီးသူကတော့မိဖုရားငယ်ကမွေးတာဖြစ်နေပဲအဇာတသက်ကတော့မိဖုရားခေါင်းကြီးကမွေးတာဆိုတော့သူကပါဝါပိုရှိတယ်ပေါ့ အဲ့တော့အဘယမင်းသားဆိုတာတွေ့ပြီးတော့ကောက်ယူပြီးတော့မွေးစားထားလို့စီဝကော ကောမာရဖိစောဘယမင်းသားမွေးထားတဲ့စီဝကလို့ဆိုပြီးလို့ခေါ်တယ်အဲ့တော့ဝေဒလီကိုအားကြပြီးတော့တာလဝတီဆိုတဲ့ KTV ထောင်လိုက်တာအဲ့ဒီကလည်းတော်တော်ကိုစီကားသွားတယ်ပေါ့ဒါတွေကအဲ့ဒီခေတ်ကအခြေအနေကိုမိမောင်းထိုးပြတာเนาะအဲ့တော့ ဒီအမတ်ပါဠိကမြတ်စွာဘုရားနဲ့ဘယ်လိုတွေ့တုံးဆိုမြတ်စွာဘုရားကတော်တော်အသက်ရွယ်ရောက်မှအမတ်ပါဠိနဲ့တွေ့တာအသက်တော်တော်ကြီးပြီအဲ့ဒီမှာဝေသာလီလိတ်စွီတွေကြီးပွားတိုးတက်လာတာကိုဟန်တာဖို့ရာဝေသာလီနယ်နဲ့ဟိုရင်ရာဇဂျုရဲ့နယ်ကမြစ်ရဲ့ဟိုဘက်ဒီဘက်ခင်းကမြစ်ကြီးရဲ့ဟိုဘက်ကန်းနဲ့ဒီဘက်ကန်း အဲ့တော့ဒီဘက်ကမ်းမှာပါတဏိဆိုတဲ့ရွာလေးကိုမြို့ပြအဖြစ်တိုးချဲ့ပြီးတော့တည်ထောင်နေတာဘာအတွက်တုံးဆိုရင်တိုးတက်လာတဲ့ဝိသာလိကိုဟန်တာဖို့ဆိုပြီးတော့အဲ့ဒီမှာလက်စပ်မှာမြို့သွားတဲ့တာမြတ်စွာဘုရားအဲ့ဒီရောက်သွားတယ်။နောက်ပါတဏိရွာလေးကနောက်ကျတော့ပါတဏိပုတ်ပြိုးတော်ဆိုဖြစ်သွားတာလေ။ အဲ့ဒီပတ္တနီရွာလေးကိုမြတ်စွာဘုရားကြွသွားပြီးတရားတွေတွေဟောပြီးတော့ဟိုဘက်ကန်းကိုကူးတာခင်ကမြည်ရဟိုဘက်ကန်းကူးတဲ့အခါကျတော့ဝေသာလိပိုင်နဲ့ထဲရောက်သွားတယ်ဆိုတာအဲ့ဒီဟိုဘက်ကန်းမှာကောတိကာမဆိုတဲ့ရွာတရွာရှိတယ်ခင်ကမြည်ကန်းထိတ်မှာကောတိကာမဆိုတဲ့ရွာကောတိကာမလို့ဆိုတာဘာကြောင့်ခေါ်တော့ဆိုမဟာပဏာဒဆတ်မှလာတဲ့ မဟာပဏာတမင်းသားကသူနေသွားတဲ့ပြတ်သက်ကြီးကမြေကဘာပြိုတဲ့အခါကျတော့လဲကြပြီးအဲ့မြေထဲမှာရှိတယ်ဘာလို့ဆိုရွှေတွေနဲ့တိဆောက်ထားတဲ့ပြတ်သက်ကြီးကိုအဲ့ဒီပြတ်သက်အစွန်းရောက်တဲ့နေရာမို့ကောတိလို့ခေါ်တာဒီကနေ့တွေအဲ့ဒီဟာရှိတယ်ကလားတွေကအိန္ဒိယသားတွေကကိုတိကရံကိုတိကံကိုတိကရံလို့ခေါ်ရမှာတယ် သူကကောတိကရံကောတိခါမကိုကောတိကရံလို့ခေါ်တာအဲ့ဒီရွာကိုမြတ်စွာဘုရားကြွသွားပြီးတော့သစ္စာတရားဟောတယ်မြတ်စွာဘုရားကောတိကမရောက်တယ်ဆိုတာတရင်ကြတော့အမ္ဘပါဠိကတရင်အရင်ရတာ ਨੇ ဘုရားသူအရင်ဆုံးလာ တွေ့တာဘုရားဝေဒာလီကနေထွက်လာပြီးတော့ကောင်းပြီလှပြီချောပြီဆိုတော့ယင်နေနဲ့အချမ်းရံနဲ့သူကကိန်းကြီးခန်းကြီးနဲ့လာတာ ခြံနေများစွာနဲ့သူထွက်ချလာထွက်လာပြီးမြတ်စွာဘုရားစီရောက်လာတယ်ရောက်လာတော့မြတ်စွာဘုရားသူ့တရားဟောတယ်တရားဟောတော့သူကနောက်တရက်အတွက်ဆွမ်းသာဆိုပြီးပြင်သွားတယ်အဲ့ဒီမှာမြတ်စွာဘုရားရဲ့တရားနာပြီးတော့သူကဘာဖြစ်တယ်ညာဖြစ်တယ်တော့ဘာဘူးအဲ့တရားနာပြီးတော့နောက်တရက်ဆွမ်းသာပြင်သွားတယ်အဲ့ဒီသူရောက်ပြီးတဲ့အခါမှာဘုရားကြွလာတဲ့ကြတော့ဝေသာလီပြည်ကလေးဆွေတွေကထွက်လာကြပြန်တယ် ခန္ဓာနာနာထွက်လာပြီးတော့ဖျားစီလာကြလမ်းရောက်တဲ့အခါအာမပါဠိကအပြန်သူတို့ကအလားအဲ့တော့အာမပါဠိကသူတို့ပမာမခန့်ညင်လဲချင်းပုတ်ပြီးတော့ဆွဲသွားတာခုလို့ဆိုရင်ကားပုတ်မောင်းသွားတာပေါ့နော်သူလဲနဲ့သူကကပ်ပြီးမောင်းချသွားတော့ဟိုကလက်ဆွေမင်းသားတွေကဟာအမပါဠိငါတို့ဘာလို့ဒီလိုလှုပ်တာတော့ဆိုသူကပြောတယ်ငါဖះပင့်ခဲ့ပြီ ဖះကိုဆွတ်တော့ပင်မင်းတို့နောက်ကျနေပြီဆိုတဲ့အတိတ်ပဲပြောသွားဟိုရောက်တဲ့ကလေးစုတွေကဖះကိုဆွတ်သားပင်တဲ့အခါကျတော့အဲခေါဏအရမဲအာမပါဠိရပင့်သွားပြီဆိုအာငါတို့ရှုံးကြပြီတဲ့ဒီကောင်မလေးတော်တော်ဆိုးတယ်ပေါ့သူတို့ရှုံးပေးလိုက်ရပြီဆိုပြီးတော့ဖြစ်တာအဲ့ဒါနဲ့မြတ်စွာဘုရားနောက်တည့်အမပါဠိအိမ်ကိုကြွားတယ် ဖះတရားဓမ္မဟောတယ်အဲ့ဒီမှာဖះတရားနာပြီးတဲ့အခါမှာသူမြို့တဲ့ကမြို့အနီးနားဖြစ်လေတရေဥယျာဉ်ကြီးကိုဖះကိုလှူတာအမပါဠိကသူပိုင်တဲ့တရေဥယျာဉ်ကြီးကိုဖះကိုလှူလိုက်တယ်အဲ့ဒီချင်းဒါမို့ရာဇဂျုမဇီဝကရဲ့တရေဥယျာဉ်ကြောင်းရှိသလိုဒီဝေသာလီမှာလည်းပဲဝေသာလီ မဟာဝနာထဲမှာမဟုတ်ဘဲနဲ့ဝေသာလီမြို့ပြင်လောက်တင်ဆိုတော့တိတ်မဝေးတဲ့နေရာမှာအာမပါဠိရဲ့တရားချံရှိတယ်အဲ့ဒါလည်းပဲဖះကိုလှူလိုက်တယ်ပေါ့အဲ့ဒါတွေတော့ဒီထဲမှာသူကထဲ့ပြောမသွားဘူးဒီထဲမှာနော်အဲ့သူဆက်ပြောတာဗာပြောတော့ဆိုပရိဝုတာပါဏာကောတိဟိပပ္ပစိစိနသာသနေအဲ့မှာသူ သူ့ရဲ့အချမ်းရံတွေကလည်းလွန်များတယ်။များတော့အဲ့ဒီရောက်များစွာသောအချမ်းရံတွေနဲ့ရသော်ဗျာသာသနာတော်မှာသူဘေကုဏီဝတ်ခဲ့တယ်တဲ့။ဘေကုဏီဝတ်လိုက်တဲ့အခါပတ္တဟံအစလံဌာနံထိတာဗုဒ္ဓတာဩရတာရသော်ဗျာရဲ့သမီးတော်အဖြစ်ရောက်သွားတဲ့အခါကြတော့တဲ့ခိုင်မာကြန့်ခိုင်တဲ့နိဗ္ဗာန်ဆိုတဲ့ နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တဲ့တရားတစ်ခုသူရရှိသွားပါတယ်နောက်ဆုံးနေ့ကျတော့သူပြောတယ်အဋ္ဌိတုသဝတိဟောမိသောတဓာတုဝိသုဒ္ဓိယသူအစွမ်းတကူမြို့မြို့ဖန်ဆင်းနိုင်တယ်တေဘသောတာနဲ့နားထောင်နိုင်တယ်စေတောပရိယညာဏတဝတိဟောမိမဟာမုနိသူဟာစေတောပရိယညာကိုလည်းရတယ်သူများစိတ်ကိုသိနိုင်တယ်ပုဝေနိဝတ္တဇာနာမိပုဝေနိဝတ္တညာလည်းရတယ် ဒေဝစကုဝိသောရိတံဒေဝစကုဘိညာဉ်နဲ့ရတယ်သဗ္ဗတဝပရိခိဏနတ္ထိတာနိပုဏ္ဏဘောတဲ့သူဟာအာသဝရိကုန်ခန်းသွားလို့နောက်ဘဝဆိုတာသူမှမရှိတော့ပါဘူးဒါနောက်ဆုံးနေ့မှာရသော်ဗျာကိုရှောက်တာအဋ္ဌဓမ္မနိရောဓိသူပฏิပါဏိတထေဝါစာအကြောင်းတရားနဲ့ပတ်သက်ပြီးတော့လဲအကျိုးတရားနဲ့ပတ်သက်ပြီးတော့လဲအတိညာနေ့ အကြောင်းတရားနဲ့ပတ်သက်တဲ့အသိဉာဏ်တွေဘာသာစကားနဲ့ပတ်သက်တဲ့အသိဉာဏ်တွေဉာဏ်ပညာနဲ့ပတ်သက်တဲ့အသိပညာတွေတဲ့သူ့မှာပြည့်ပြည့်စုံစုံရတယ်တဲ့ဒါတွေဟာမြတ်စွာဘုရားရဲ့ခြေဆုကြောင့်သူရတာပါတဲ့ကိလေသာသာဝိတာ မရှံကိလေသာတွေကိုသူလောင်မြပြီးသားဖြစ်ပါတယ်ဘဝတတ်ပြီတမှုဟတဘဝတွေအလုံးကိုဖြည့်ဆည်းပြီးပါပြီဆိုပြီးတော့နောက်ဆုံးမှာ ကတံဗုဒ္ဓသာသာသနာမြတ်စွာဘုရားရဲ့ဆုံးမတိုင်းသူကအပြည့်အဝလိုက်နာကျင့်သုံးပြီးပါပြီဆိုတာအဲ့ဒီကြမှာသူဝွကျွတ်သွားတာပေါ့နော်ဝွကျွတ်သွားတယ်အဲ့တော့တန်တရားခီးသားမှာအမှားလေးတစ်ခုလုပ်လိုက်တာ ਨੇ သူ့ဘဝဟာနှိမ့်ချမှုခံစားရတယ်သို့သောအဲ့ဒီနှိမ့်ချသွားတာဟာလည်းပဲသူဆူတောင်းတဲ့အံကြားဖြစ်တယ်လို့ဖြစ်သွားတယ်သူကရုပ်ချောပြရစေဆိုဘဝတိုင်းရုပ်ချောတယ်အဲရုပ်ချောတာကလည်းတပြေးဖြစ်သွားတယ် အဲ့ဒါခုနစော်ကားတာကအပြစ်ရှုပ်ချောပြရသည်ဆူတောင်းတာနဲ့အဲ့ဒီဘဝရောက်တာနဲ့ကသူကအညာလို့ဖြစ်နေနောက်ဆုံးမှာသူရဲ့ကုသိုလ်ကောင်းမှုတွေရဲ့အရှိန်အဝါကြောင့်ရဟန္တာမဖြစ်သူရောက်ပြီးတော့ပြိဋိဘံဆံသွားပါတယ်တဲ့ထူးခြားတဲ့ဘဝထူးခြားတဲ့အလှပိုင်းရှင် အဘပါဠိရဲ့စာကြောင်းကို ခုပိဋကစာပေမှာဒီလောက်ပဲဆိုထားတာရှိပါတယ်အထက်ကရာတွေမှာတော့တီးတဲ့ပို့ပြီးတော့ရေးထားတာရှိအောင်ရှိမယ်ဒါအပဒနာမှာပါတဲ့ဟာကို ရှင်းပြခြင်းပဲဖြစ်တယ်အိဋ္ဌံသူတံအဘပါဠိဘိက္ခုနီဣမကထာယောအဘသိဋ္ဌယခုကဲ့သို့အဘပါဠိမြည်ရှိတဲ့ဘိက္ခုနီမဟာရသော်ဗျာရဲ့ရှင်းမောက်မှာကရောရင်နဲ့ ဒီခါတာတွေရွတ်ဆိုပြီးသူ့ဘဝစာအကြောင်းကို ပြန်ပြောင်းပြီးတော့လျှောက်ကြားခဲ့ပါတယ်တရားချက်ကသူတော်စင်ပြိဿပေါင်းတို့အမပါဠိထေရမဤပါရမီဘဝနဲ့နောက်ဆုံးနေ့ရဲ့မြတ်အကြောင်းကိုမှတ်သားနိုင်ယူကြပြီးတန်တရားဘဝမှာမှတ်ရတာတွေကိုတတိပြုပြီးတော့မိမိတို့ဘဝမှာအမှားမရှိရအောင်ဆူတောင်းမမှားရအောင်စော်ကားမှုဖြင့်အကုသိုလ်တွေမမှားမိအောင် တတိပြုဆင်ခြင်းလို့ကုသိုလ်တရားကြိုးစားအားထုတ်ကြမှာဖြစ်တယ်လို့ကိုယ်စီကိုယ်စီတတိထား၍ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓု